ဖြစ်သေးတဲ့သူမှဖြစ်သက်တယ်ဒီဟာရဒီမှာပါလားဒီမှာတော့ဝါဇဝါဇအမြဲတော့90ကျော်လောက်ရှိတယ်နော်။သုံးလားသေးလား။ဒါနဲ့60ဟင်60 90ဒီလိုပြောတာ။ ရှိသောဒီဝါကျုခံနေပါ၏နေ့ကိုယ်တော်ကကိုယ်နေစေဒီညောကသင်္ဃာရဲ့သင်္ဃာရဲ့တို့လို့သင်္ဃာရဲ့ဆင်းဝါကျုတာမြေကြီးအထူးပုဂ္ဂိုလ်ရဲ့ရှင်ဟန်တော်ရရတဲ့နေရာပါ မျိုးသားယောဂီတွေလည်းများမျိုးသမီးတွေကတော့ခါရမ်းနေတယ်များသူတို့ကတော့များဒီလိုမှဆက်ဆက်နေရှိနေဒီတော့အာရစီကောင်းတာပဲတရားသူတို့ပုဂ္ဂိုလ်နေရာတနေရာလည်းမှုသံဃာမျိုးမှာဌာနတွေအများကြီးပြီးသူများနဲ့သူပြီးတော့ဉာဏ်ဉာဏ်ရှိနေသူများပြ ဒီရဲတနေရာလည်းပဲမြန်မာပြည်မှာချမ်းမြေတာတော့တော်သေးရှိဘူး။ဒီနေရာရတော့ဒီတိုးတက်တယ်။မြတ်စွာဘုရားဤသာသနာတော်နဲ့တွေ့ကြုံတဲ့ခါကလာရရင်ရလိုက်တဲ့တရားတို့ရောက်အားထုတ်ဖို့ဟာအရေးကြီးတာကိုသိကြစဉ်းစားကြည့်။ မန္တရေးကြည့်တော့ဘဝဒီတဘဝပြီးတဘဝသာသာသာဖြစ်နေတဲ့အထက်မှာအခုလိုလူဘဝနဲ့ဘုရားသာသနာတော်ကိုတွေ့ကြုံတဲ့အခါကလာသိများတာမဟုတ်ဘူးနည်းတယ်ဘုရားကောင်းမှုအကျိုးပေးလို့နတ်တွေပါလေဖြစ်လာတာရှိပါဘူး ဒီတင်ဒိဋ္ဌာနဝါရဲ့စိတ်ဓာတ်ဒီလိုဟာလည်းဖြစ်လာရှိတော့လူဝါနဲ့ဖြစ်လာနဲ့လူဝါနဲ့ဖြစ်ပြန်တော့လေဘုရားသာသနာနဲ့မိစ္ဆာတွေဖြစ်တာနဲ့မမိစ္ဆာတွေဖြစ်တာနဲ့နှစ်မျိုးဖြစ်ဟုတ်တယ်ဒီလိုဟာမပေးဘူးကြာမပေးဘူးဥပမာပြောလိုက်တာပါဗျာ မြတ်သာနာတော်ဘုရားတော်ဗန္နာတော်တွင်ကျေရနာနာအထုတွေအယူကြီးတော်ပဲဆိုရောက်နေတာကအမှန်ကန်ကောင်းလို့ဘုရားသာနာတော်ထွန်းကားတဲ့ဌာနမှန်ပြီးဖြစ်ပြီးလည်းဘုရားတရားတော်ကြီးကြားနာရဘုရားအထုကျေရနာကောင်းတာ သူပုဂ္ဂိုလ်ရဲ့ဒီရသတိပဋ္ဌာန်နည်းနဲ့အထုပ်စာတွေသဘောမကျပဲနဲ့တမျိုးနည်းနဲ့သဘောကျတာလည်းဖြစ်သို့တော်လည်းမျိုးနည်းနဲ့သဘောကျပြီးတော့ကိုယ်လုံးနဲ့ဒီကျိုးစွာအထုပ်ရင်လည်းကောင်းတယ်လို့ကောင်းတော့အဲအထုပ်ကိုလည်းသူကသဘောသာကျတယ်ဘာမှအမှန်တရားအဲဟန်ကြောင့်ခုဒီမှာလာအထုကြတဲ့ပုဂ္ဂိုလ်ရဲ့စေတနာကောင်းကောင်းနဲ့လာအထုကြတယ်အဆင်ပြေပါတယ် ဝါကျုပ်ကနိနာဆုံးဒီမျိုးလာစံဟောနရက်နေစဉ်နာရီတရားတော်ဘာဝင်ရေပုဂ္ဂိုလ်နာရဝရေးကြည့်ရည်အနာရီဝါကျုပ်ကနိအဆုံးဒီတဲ့ကကိုနေကြံရုံနဲ့ကိုနေကိုရုပ်လေးခါတန်နိုင်လို့ရှိရင်လည်းကိုဟောပြောပြီးမတန်နိုင်လည်းကိုကကိုအားရပါတယ်တရားကိုလိုပါတယ်ဒီကမေ့တာပါ ဒီလေးစားတာဒီညမဟောနဲ့ပြောနိုင်ဘူးကိုယ့်ကိုယ်ကအဆွေအရေးကြီးဒီဟာကျေဇနာပြည့်စုံအထုလို့ရှိရင်တော့ပြည့်စုံတဲ့ဓာတ်တွေအကုန်လုံးသိရတာပဲကြပါဘူဝကမအထူးကြတဲ့ရှင်များတွေကဒီနေရာတွေအထုရတာများပါတယ်ပြည့်စုံနေပြည့်စုံတော့ပါပြီ ဉာဏ်ရဲ့ဉာဏ်တော်ဤသောပုဂ္ဂိုလ်ကသူတည်းမှာတော်များပါဘူး။နောက်ဆုံးဆင်းရဲတော်များပါဒီကလည်းတော့မြန်မာအဲဒီညာစင်းတော့လည်းနာပြီးတဲ့ခါလဲဘောဇာနေတော့မဟုတ်တရားလေးစားတာနေတော့မြည်ကြည့်ပါ ဘာဝိဇိတဒိနာတုညာညာငယ်နှလုံးသွင်းရတဲ့တရား၁၀ခုဆိုတော့တော်တော်လေးတစ်ခါပြောပြီးပါတယ်။ဘာဝိဇိတဒိနာဒီကိုရှိတယ်။ညာရာနှလုံးသွင်းရမယ်။အဲဒီထဲမှာကိုယ်အများကြီးရေသင်အောင်လို့ ကောင်းမွန်နေဖို့သူကိုယ်တိုင်လည်းပြင်းတယ်တင်ရအောင်ကောင်းမွန်နေဖို့ဆန္ဒတာပါတယ်သာမန်လည်းဒီဝိုင်းဥစ္စာရှိတယ်ဆိုပြီးတော့အဲ့ဒါလည်းဒီလိုနဲ့မြောက်ကမသာရည်ကြီးတာဘုရားနဲ့ဘုရားမျိုးတွေမကောင်းမျိုးတွေပြေး တွေကိုပြုလို့ကောင်းကျိုးတွေပေးမှုဒါကကောင်းတဲ့ကံတွေအကျိုးတွေကိုကောင်းတဲ့ကံတွေအားလုံးယုံနာတရားတွေဟောရင်ဟောရင်ဖြစ်ဖြစ်နေတာတွေဆုံးမသွားတာတွေကြီးတယ် မအကုသိုလ်ရှိနောက်ထပ်အသိသိရတာရခံရလို့တော့ကောင်းတယ်ရကောင်းမနာရတဲ့ခွေးတွေကတော့ဆောင်းချစ်သေးတာအာအကုန်ကြောက်လို့ဖိတ်တယ်ဘယ်မရှိအောင်လို့လည်းဖြစ်ဘူး ခွေဒီမှာခွေနဲ့နဲ့ကိုနဲ့ဟိုတခြားလာလာပြီးခွေကဆွတ်ထားကြည့်တယ်အမြတ်ခွေအနာစိတ်မှာဒုက္ခဆူနေဟာလို့မြေလာနောက်ဆုံးဆင်းရဲရတယ်အဖြစ်ကိုကောင်းဥပ္ပိမူရာကမောလမ်းနေတဲ့ဝိပ္ပယ ဒီနေ့မှာဥဒိနုဒ္ဒဓမ္မလောကထင်ရဆုံးဖြစ်မဖို့နိဗ္ဗာန်တရားအဲဒီငါဓမ္မအတိရှိလားဆိုတာမြင်ရမယ်ဒီကတော့လာမရေနန္ဒဗေနလာမရေနန္ဒဝိသေသောအတိကတော့ဒီအများထူး ညနေလားဆိုသူများမတရားလုပ်တဲ့ပုဂ္ဂိုလ်အဲ့ဒီညာရအောင်အထောက်ရအလွတ်နေတဲ့ပုဂ္ဂိုလ်ရဲ့တရားရဝရမရှိဘူးမမြင်ပါဘူးဘုရားနေမှာရပါလို့စလုံးလာတာသိနေကြောက်ကြည့်ပါလေဒါမှလို့ဒီကိုလောလောတွေကြောင့်အထောက်ရမယ်ဆိုတာသိကြည့်အောင်ဆိုကြပါဦးဒီလိုလွယ်ကူနေနေကြတာဒါတွေကတော့ဘုရားလိုတော့လည်းသိမကြိုက်ပါဘူးရေးကြည့်တဲ့ကိုရိုးစီပါ ရအောင်အထုဝေဒနာရေးကြည့်တာပဲလောကကြီးရနဲ့ဉာဏ်ပြုပြီးတော့သာသနာတော်ပြီးပြီးဆင်းရဲစွာနေရယုံနဲ့အာရနေလို့ဖြစ်ဘူးဆိုတော့ကုသိုလ်ထူရရင်ဒီလားပြည့်စုံလို့ကုသိုလ်ထူကြရင်တော့ဘဝတန်ရတဲ့အကောင်းကျိုးတွေရဖို့ရှိတယ်။ဒါကလည်းနိဗ္ဗာန်ရောက်ရတာတော့မမထူပဲနဲ့ဆိုရင်မနည်းဘူးပြော။ အခုနေမှာရပါလို့ဆုတောင်းထားတယ်အခုဘုရားလိုနေမှာအခုဘုရားလည်းရှင်းဘုရားဆုတောင်းတဲ့ကုသိုလ်ရှိမခုနေမှာရနေတဲ့လူဘုရားရောက်လာဘုရားသာသနာတွေ့ကြုံနာအထုတဲ့ပုဂ္ဂိုလ်တွေကမရပါဘူးကွာကုသိုလ်ကံကတော့အခုနေမှာရရင်ရအောင်အထုဖို့ရပို့တယ်အဲ့ဒါယူပြီးပါအဲမခုနေကတရားတို့တရားနဲ့ မပြည့်စုံရင်လည်းပြည့်စုံအောင်အထုတရားထုတဲ့ပုဂ္ဂိုလ်တွေအဲ့ဒါယူရပြီးအထုကြတယ်။နေရာရအောင်ရှာအောင်ဆိုပြီးကျိုးစားအထုကြတာအကြောင်းမျိုးလိုမရတဲ့နောက်ခါကလာရောက်ရအကြောင်းနဲ့ဖြစ်တာပေါ့ဒီခုကမရတဲ့နောက်ဘဝမှာဆင်းရဲလွယ်လွယ်ကူနေရခြင်းအကြောင်းဖြစ်တဲ့ကျိုးဆိုတော့အထုကိုလည်းအရေးကြီးပါတယ်။ဒါကြောင့်ဝိသေနာမနေတဲ့အခါလဲ ယူယူဆဆအထုတ်ကြရဖို့မိမိတို့နေရာပြန်ရောက်တဲ့အခါယူယူဆဆဆက်ပြီးတကအထုတ်ဖို့မပြည့်စုံသေးတဲ့ပြည့်စုံအောင်ပြည့်စုံပြီးရင်လည်းတို့ချက်ပြီးပြည့်စုံတဲ့ပြည့်စုံအောင်အထုတ်ကြရဖို့အရေးကြီးပါတယ်။အခါများကြီးကျင့်ဖို့ဒါပါလေလည်းပြည့်စုံလို့ကျင့်ဖို့အရေးကြီးပါတယ်။ ဝိမာနာနိဝဒိတမေသိခေကရဏိယသိမာနာပါရိတိတမေသိခေကရဏိယဆိုသိက္ခာဝုဒိအဲဒီကစရသိတိသိက္ခာဝုဒိဘောဘောဆရာကျင့်ကိုရတယ်ဘောနိဇောဝိယံကျင့်တယ်မှာဆိုအဲဒီဒီကအဆုံးမဩဝါဒရဲကရေးထားပါတယ်အဲဒီ အဲဒီဆိုညင်ကြောင်းမှုတွေနည်းနည်းလို့ပါတော့ပါပဲပါရမယ်ဟာဒီကပါဠိတော်ရဗလာသုခာရစသည်ညင်ကြတာတွေကမပါပဲဖြစ်ပြီးတော့လည်းဒီချို့ဒီဟိပါရုဏဆိုလူရဲ့ဝေယုံခြင်းတွေကအမျိုးတွေအဲ့ဒါတွေရတယ်အင်းဆရာတွေမှလည်းရှိနေကြကြမှာရှိတယ်ပေါ်ပြထားတဲ့အဖြစ်နဲ့မျိုး နောက်မှတနေ့တနေ့ကျဲဧကန္တာစီဝရံကတ္တဝယောတိပြုတဲ့နေရာကျတော့ဧကန္တာစီဝရံကတ္တဝတစ်ဖက်သေးတစ်ဖက်ပခုံးကနေပြီးတော့နိုင်ငံယုံမှုနှစ်ဖက်မယုံနဲ့နှစ်ဖက်ယုံလာတော့မျိုးရရတဲ့တော့လည်းအဲဒါတော့ ဒီလိုလုံးလုံးပါရောဆရာယူတည်ပြုတဲ့အခါဆရာသမားတွေမထေကြီးရေယူတည်ပြုတဲ့အခါဒေသနာကြားတဲ့အခါဒီလိုခါဒီကတန်ဆရာကတော့တော့ပေါ့နာလည်းနှစ်ဖက်ယုံနာနဲ့သဘောချင်းတော့ဒီလိုပါပဲဒီဘက်တစ်ဖက်တည်းယုံ အဲဒါကလိတ်ပြီးတော့နှစ်ဖက်ရင်ဝါတစ်ဖက်တည်းဆိုမလိတ်ဖက်တည်းရင်ဝါရဆိုတော့လိတ်လိတ်တည်းရင်ဝါငါကကြီးလို့ရှိရင်လိမ့်မကြီးရင်တော့လည်းမလိတ်ဖက်နဲ့ရအောင်ပေါ်ပါတယ်လူတွေကမလိတ်ပေါ်သူကလည်းသိတယ်အဲဒါတစ်ဖက်တည်းရင်ဖက်တည်းရင်လည်းခါလဲပခုံးနေလုံးလုံးဖြစ်ဘူး ဂေရဲလက်ရဝဲလက်ရဝဲလက်မောင်းလုံမရဝဲလက်မောင်းလုံယူမရလုံမလို့အဲ့ဒါလည်းထားရတယ်ရပါတယ်ရဝဲလက်မောင်းမယုံအဲမယုံအောင်ဒီလိုမျိုးစာရောဝိသတ်ပါတယ်အဲ့ဒါလိုတချို့ပုဂ္ဂိုလ်တွေက မလေးလာကြလို့မသိကြပါဘူးကျိုးညာမကြီးကျယ်တဲ့ဆရာတော်ကြီးတွေတော့သိကုန်မရပါဘူးသူတို့ပခုံးပေါ်ရင်လည်းလက်ဝဲလက်ဝဲလက်မောင်းလုံးယူတာမရှိဘူးဆရာကြီးကိုယ်ရတာလည်းဘုရားကြီးတဲ့ခါလေးဆရာသမားအယူစီပြုတဲ့ခါလေးပခုံးမတင်ထားတယ်လက်ဝဲလက်မောင်းလုံးအရင်ကမရှိဘူးချိုးဖို့ကိုရအဲအဲဒီ ဒီကနာစေရကတ္တဝအသေးပဲစေရနာသေတာဆောက်မရဘူးဒီကနာစေရကတ္တဝသက်သက်ကလည်းပဲမပါဘူးနော်ဖြစ်တဲ့နေရာတွေနဲ့ရောပြီးဒီနေရာတွေပါပါအဲဒါညူရဲကြွားတဲ့လူတွေနေရာသွားတဲ့ခါကလာကြတော့ဒီမှာရင်းပြန်ခါတယ်လက်လက်ဒီအကုန်လုံးနဲ့နည်းနည်းဖယ်လုံးလုံးအောင်ရော ဒါကတော့အများကြီးနောက်ပါပဲဒါကြောင့်အခုဒီမှာလည်းရေးတာမှာမြို့တဲ့အိမ်သွားတာမဟုတ်မယ်လို့အခုတခြားသောကြောင်းသွားဆရာသွားအဲ့လိုပုံရသင်္ကန်းမျိုးဝင်သွားမယ်သူနည်းရတဲ့ပြင်မရှိပါဘူးဘာကောင်းမှာအဲ့မဲ့လူရင်းနေအဖြစ်တော့မာသာရိကမရှိဘူးအဲ့ဒါမာသာရိကမရှိတဲ့အခြေအနေလည်းခံရမယ်အဲ့ဒီပုဂ္ဂိုလ်လည်းအကုသိုလ်ဖြစ်နေတယ် ဒီမှာဒီကိုယ်တော်ကြီးသင်္ကန်းနဲ့မယုံဘူးဆိုပြီးပြစ်တင်ပြစ်မတင်ငွေနဲ့ရှင်တဲ့ဥစ္စာကြပြစ်တင်တဲ့ပုဂ္ဂိုလ်ကဲရတဲ့ပုဂ္ဂိုလ်ပြစ်ဖြစ်တာပေါ့အတူတူပါကိုကတော့ဖျားသွားတာမို့ကိုကြောင့်သွားတာမို့ပြစ်တော်ရှိပါဘူးဒါမှလည်းဘေးကမြင်တဲ့ပုဂ္ဂိုလ်ရဲ့ကိုယ်တော်ကြီးမြင်တဲ့ဘာလဲလားသင်္ကန်းနဲ့မယုံဘူးအဲဒီလိုစိတ်ချမ်းအောင်မေ့မျိုးတွေဒီကဆင်းရဲသဒ္ဒကမပြောနိုင်ဘူး အကုသိုလ်ဖြစ်တာပဲအဲဒီပုဂ္ဂိုလ်တွေလည်းအကုသိုလ်ဖြစ်အောင်ကိုယ်လည်းပါတာကြီးကညိုပဲညော့ရအောင်ကျောင်းဝင်တဲ့ကထွက်ရင်ပြင်မဲ့ဆွဲလို့ရှိရင်ညိုတဲ့ယောဂပါဒီမှာငငယ်ကြီးများညိုတဲ့မရောက်တဲ့နေရာတော့လည်းမယုံသိပြီးဒီပါဘူးတောကျောင်းတွေပါပြတယ်ညာတော့ချင်းနဲ့ညို့နဲ့ရွာနဲ့ဇာထဲနေတဲ့ ကျောင်းနေပါပဲများပါလေကျောင်းဝထွက်ရင်လည်းဒီပါလေကျအဲ့ဒါတွေယူမှတော့ကောင်းပါလားအဲဆရာသွားတာရှိကျောင်းသွားတာပဲဖြစ်ဖြစ်ပါဠိကသိရမှာဒီမှာယူတာကောင်းပါလေကိုယ်လည်းပြင်းပြင်းရမရှိဘူးမျိုးဝပြည့်စုံတဲ့ဒီအမြင်တဲ့ပုဂ္ဂိုလ်တွေလည်းအပြည့်မတင်ရဘူးအကုသိုလ်မပြုဘူးနောမလို့ရင်ဒီကဘုရားကအကုသိုလ်ဖြစ် ချို့ကတော့လည်းခုနေခါကလာအိမ်ရောလည်းငါမိမင်းသွားကြတာဒီကြက်တာပါဒါကြီးကတော့မပြောတော့ဘူးဘောမလို့သူကငငယ်ရွယ်ရွယ်မှုခကြီးကြီးနေတယ်ဒီလိုမျိုးရဲရဲအိမ်ထဲသွားတော့ဒီငါမိဝင်နဲ့သွားနေတယ်ဒီတော့ဘုံမတော်တာဒီရိုးတွေပြုတဲ့ခါကလာနေကြတော့ဧကနာဆိုရကတော့ဆိုတဲ့အတိုင်း တစ်ဖက်ပခုံးကြီးရဲ့သက်ကုန်းကြီးရောတဲ့နဝနဝလက်မောင်းဒီဘက်လက်မောင်းနဲ့လုံကြရငါးရင်တဲ့အတိုင်းတော့ကျိုးအောင်အဲငါတစ်ခုလုံးနေဝင်နဲ့တစ်ခုလေးယုံနဲ့တစ်ဝက်လက်မောင်းဒီလုံးနေရင်တော့ပါတာရိကရှိကောင်းနေတာပါပဲဒီလိုလည်းယုံလို့ရပါတယ်ဖြစ်တယ်မရှိဘူးတချို့နေလေးလည်းပဲငါဒါလည်း လုပ်ငန်းတစ်ခုရဲ့ဇဝဲလက်မောင်းတော့မလို့ယူနေလူမျိုးကြတာလည်းများပါတယ်ဒါလည်းပဲရှင်းနေပါပါတယ်လို့လည်းစားတဲ့ပြည်မှာလည်းတရိပ်ကြရချင်းဒီမိုင်းနေတဲ့အတိုင်းနှစ်ဖက်ယူနှစ်ဖက်ယူမယ်လည်းဧကသံဃာတစ်ဖက်ယူမှာပဲကွာအဲ့ဒါမှစပြီးတော့နိဒိခါဘုဒ္ဓဒီနေ့သိအောင်လည်းသိတာကိုအရေးကြီးတယ်သိပြီးတော့လည်းသိတဲ့အတိုင်းလည်းကျင့်ဖို့အရေးကြီးတယ် အဲဒီအဲမိသိခါဘုဒ္ဓမိသိခါဘုဒ္ဓနဲ့ပြည့်စုံတဲ့ဖြစ်သမာဓိဉာဏ်ဖြစ်အောင်တရားလည်းအားထုတ်ရဒါလည်းအခုဒီမှာတော့တရားအားထုတ်နေရတဲ့ပုဂ္ဂိုလ်တွေအထူးပြောကြရမလို့ပါဘူးအားထုတ်နေရတဲ့အထူးပြောကြရမလို့ဒီနောက်ကိုဘောဆရာမုံဝင်တဲ့မျိုးတွေမရှိဘဲနဲ့ယူစီနဲ့အမြဲတည်းအားထုတ်ပါဖို့ဒါတော့ပဲရည်ရည်ပြည့်ဖို့ရှိပါအဲဒါအဲဒီအားထုတ်ကြရဖို့ ဒီပတိပြုဝယ်တိုက်တွန်းမှာအဲဒီတော့ဒီဆိုသောအထုချင်းဖြင့်မိမိတို့လိုရှိရသောခေါင်းကြီးဆန္ဒနဲ့ပြည့်စုံတဲ့အပြင်မဖို့နိဗ္ဗာန်ကိုသင်ညာဆက်ရောက်ရခြင်းမပြုရပါစေ။ တွေရွတ်ပြီးတော့ခေါ်ကြခေါ်ပြခေါ်ပြပြီးတော့အဲ့ဒီအဘာတိမရှင်းရလားပြင်းရလားအကြည့်ပြင်းရလားဆိုရင်မေးရပြီးသို့တော့อืมဒီသို့တော့အောင်လို့ဒီလိုမှာတဲ့ဒီလိုပဲဒီလိုပဲဒီမှာလာတဲ့အခါတွေတော့ဟမ် ကြီးတို့တော့အာမဒီကြီးတို့တော့ဒီမှာလာတယ်ဟုတ်ဟုတ်ဒါကလည်းဘာလဲဘာဟုတ်လို့မြည်ရတယ်ကျေอืมပြန်ရွေးကြည့်မအောင်သူနာကြည့်နေဥစ္စာတွေကပြုံးနေရွေးဖြစ်တယ်မဟုတ်ဘူးတန်ငန်းလေးပါတယ်အင်းညမအေးဒီလိုဟိုပါတယ်တန်ငန်းလေးပါတယ် သံဃာဝန်တို့ဟုတ်ဟုတ်ပရိသေကအဟံတော့ဟုတ်ပါပါပါတိမောပြတဲ့အခါဆုံးတာလေးရှိအဲဒီမောသိခါဝဝင်နေအပိုင်းပိုင်းလေးမိသားဆုံးတော့အဲတဏှာရတော့လူသားကိစ္စလည်းပြီးတော့ဒုတိယကိစ္စပြီးတော့ဒုတိယကိစ္စအဲ ပါလေ။ဆက်ပြန်မတော့ကြည့်စရာမလိုပါဘူး။စပါလေ။သက္ကယသမဏိ။သက္ကယသမဏိကုသနာဟုတ်တယ်လို့။အဲဒီစားရရင်းနေပုတ်ပုတ်။အကြီးတော့ကြီးနေလားမသိဘူး။အများအားရွတ်နေပါဒီနေ့ဒီနေ့ကိုနှစ်ခါနှစ်ခါလောက်ယူတယ်။ဟာမလို့ဘယ်လိုလဲ။မင်းမင်းလေးကို။ဟာလေသဒ္ဒါရမယပုသံနော်။သဒ္ဒါရမယပုသံကိစ္စကြပရိဒုတိယဒုတိယပုသံကိစ္စကြပရိဒုတိယပုသံကိစ္စကြပရိဒုတိယ အခုရုပ်ပြတဲ့သိက္ခာပုံနဲ့စပြီးတော့อืมအာဘသိစညာရလားဆိုတော့မေးရမေးတော့အာဘသိနေလို့ရှိရင်လည်းအဲ့ဒါကိုဆမ်းတော့အာဘမသိရင်လည်းပဲဒိဋ္ဌိနေနေတော့သတိပုစေရသမန္တတမတုဒီဝမိနန္ဒာရာနေအဲ့ဒီကအာဘဘာမှမပြောဘဲနဲ့အာဘစင်ကြဲနေကြတယ်ဆိုပြီးအပြီးမှပြီးသွားအခု ဘောဝဒနာပြုတဲ့အခါကျတော့ဘောဝဒနာဆိုတာကတော့ပန်ကြရတာပါပဲသူမိမိအပြည့်ရှိလို့ရှိရင်ပြန်မိမိအဘာအပြည့်ကိုကြိုးကြောက်ရပန်ကြသံဃာမဟာဒီပွာရင်းဒိဋ္ဌိနာဝသုဒိနာသတိပင်သာရောက်သံဃာမဟာဒီပွာရင်းဒိဋ္ဌိနာသတိပင်သာရောက် ရံတုမရံတုမအာသမန်တောမြတ်ဗမာဥပါဒာရဲ့ပတ္တနာပိပိတံသံဃာဘာနိပွာရိနိသံဃာတော်ကိုဖိတ်ကြားပါရဲ့သံဃာဘာနိပွာရိဒိဋ္ဌိနာဝဒိဋ္ဌိနာပိဋကနာယောဒိဋ္ဌိနာမြင်လို့ဖြစ်စေပိဋကနာကြားလို့ဖြစ်စေပိဋကနာယုံမှလို့ဖြစ်စေယုံယုံပိဋကနာအဲ့ဒါ မှန်ကြပါရဲ့အာဝတင့်တာကိုကိုယ်တိုင်မြင်နေတယ်မြင်နေတဲ့အတိုင်းကိုယ်တိုင်ကမြင်ကြတာကြားလို့ရှိရင်ကြားရင်ကြားတဲ့အတိုင်းအာဝတင့်တာမမြင်တော့အာဝတင့်ရောင်ရောင်အကြောင်းအရာတစ်ခုခုနဲ့စပ်ပြီးတော့ယုံမှားဖြစ်လို့ရှိရင်လည်းအဲဒီဥစ္စာပေါ့ဒါကဘာလို့ပြောရလဲဒီဒီနာဒီဒီနာသတိသင်္ခါရပါအဲဒီသုံးလို့ရှိရင် ရှိမှသာရှိပါလေဘာလို့လဲငါမလို့ဘာလို့ဒီအဖြစ်ဒီနေရောဒီရန်ဒီမာအာယသမန်တော့ဒီရန်ဒီမာအာယသမန်တော့သာသမန်တရားတော်မာကုနုကိုရန်ဒီရပါဘာဒီမာအာသမန်တော့ အနုကမ္မဥပါဒါရအဲ့ဒီပြောတာလည်းမလို့မလိုလားတော့မုန်းလို့ဒီထက်ပြန်ပြောတာမဟုတ်အနုကမ္မသနာချင်းကိုအကြောင်းပြုပြီးတော့သနာကျင်နာချင်းအကြောင်းပြုပြီးတော့ပြောပါဘာဝသင်တာမြင်လို့ရှိရင်လည်းပြောပါကြားလို့ရှိရင်ပြောပါမြင်လည်းကြားပြီမယ်လို့ဒါများဖြစ်เสียအကြောင်းကြီးပေါ်လာလို့ရှိရင်ပြောပါအဲ့ဒါအရေးကြီးပါတယ်အဲ

သနာတော်အချင်းဒီလမစင်ကြဲပဲဖြစ်နေဖြစ်ပြီးအောင်လို့ဆိုတဲ့အနေနဲ့သနာတော်အချင်းပြောကြကြပါတဲ့ငါတို့မှာအာသမာနုကဥပါဒေပတ္တန်တော်ပရိကရိတာမိမဟာသတိတော်ဒီပတ္တန်တော်ရှုရစ်ဝါရှုမြင်ဖြစ်၍ဒီကရိတာမိကုစားပါမည် အဲဒီပြောတဲ့အာဘကိုကြည့်ပြီးတော့ပြည့်စုံရှိတဲ့အတိုင်းပူဇော်ပါမည်အဲဒီလိုဖိတ်ကြားတာကိုကအဲဒီလိုဖိတ်ကြားမိမိတို့အပြစ်ကိုသူများပြောလို့ရှိရင်အဲဝမ်းမြေဝမ်းသာနဲ့အာဘကိုဖြစ်တဲ့နည်းနဲ့ပူဇော်ဖို့အရေးကြီးပါတယ်ပူဇော်ဖို့အရေးကြီးပါတယ် ဒီပฏิပတ်တိဌာနမှာသမထတရားတွေလည်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေဉာဏ်တရားတွေဟောပြောနေတဲ့ပုဂ္ဂိုလ်တွေဆိုပုံပြီးအရေးကြီးတာပေါ့။ဒါရင်းကပုဂ္ဂိုလ်တွေလည်းသူတို့ကသူတို့ပုံတော်လိုနေနေတာဆိုတော့ချွေးနေတာရှိနေတယ်ရှိရမှာမဟုတ်ဘူး။ပฏิပတ်တိဌာနကတော့မချွေးခြင်းပါဘူး။ဒီပฏิဌာနကဒီပฏิဌာနကတော့ကိုယ်မှာအကြည့်ကင်းမှုအရေးကြီးပါတယ် သူကအမှတ်တမဲ့မသိလို့အပြစ်ဖြစ်နေရင်တော့သူများကပြောရင်အဲ့ဒါလေးကုစားရုံနဲ့သူကပြောကြတဲ့ရင်ပြောကြရမယ်။အင်းနာဂရိတ်တွေဘာလို့ဆိုလို့ရှိရင်နာဂရိတ်တွေအဝဆင်ကြအောင်လို့ပြုလို့ကအရေးကြီးပါတယ်။အဲဒီအဘနဲ့ပတ်သက်ပြီးတော့သူများမြင်လို့သူများပြောလို့ဒီလိုဒီလိုဖြစ်တယ်ဆိုတာကြားတဲ့ပုဂ္ဂိုလ်ကနေပြီးတော့ သနာတော်အချင်းပြောကြပါအဲဒါကိုကြည့်ရှုပြီးတော့ဥပါမယ်ကြည်ရမမြင်မကြတော့မှယူမတာများဖြစ်လို့ရှိရင်ယူမတာများဖြစ်တဲ့အကြောင်းတွေရှိပါတယ်ပစ္စည်းစာရေးတော်ရင်းနဲ့စပြီးတော့ဖြစ်ဖြစ်မျိုးသမီးဒီလိုမှလည်းလည်းစပြီးတော့ဖြစ်ဖြစ်အဝင်ထွက်ပြီးသွားလာတယ်အဲဒီလိုနဲ့ပတ်သက်ပြီးတော့ဒါများဖြစ်เสียရရှိပါတယ်အဲလိုဖြစ်ပြီးတော့ပြောကြလို့ရှိရင်လည်း ဟုတ်ရင်လည်းဟုတ်တဲ့တိုင်းဟုတ်ရင်လည်းမဟုတ်ရှုလည်းပဲမြင်နေတယ်။သံမြတ်ဖြစ်နေတယ်မဟုတ်ဘဲနဲ့သံမြတ်ဖြစ်နေတယ်ဒီစိတ်ကမလာတယ်မလို့ပါဘူး။ဒီအကြည့်ရှိရှိတဲ့အတိုင်းမျိုးလို့ပြုစားပါမယ်လို့ဝါဒနာပြုတာအဲ့ဒါပဲကိုအကြည့်ရှိတာကိုဖိမှန်ပြီးတော့ကိုရှိတဲ့အကြည့်ကိုပြုစားပါမယ်လို့တောင်းခံရတာပဲဝါဒနာပြုတယ် အခုဒီမှာဘောဓနာပြုပြီးကြအပြုပြီးတော့သာဆင်ញံကြီးတဲ့ပုဂ္ဂိုလ်တွေအပြစ်ပြောလို့ရှိရင်အဲဒီပြောတဲ့ဒီတော့ကုသမှာဖြစ်မှာမာရိတိဖြစ်ဖြစ်ဒီသိကြီးပါစေဖြစ်ဖြစ်သုညာပါစေဖြစ်ဖြစ်ယုကပဲဖြစ်ဖြစ်မတော်မတင်အစာလေးတွေရှင်အားလေးတွေဉာဏ်ပြကြပြီးနောက်လည်းဒီလိုဟာတွေမဖြစ်အောင်အရှင်းအောင်နေထိုင်တော့ဖို့အရေးကြီးပါတယ်အဲဒီ ခုနဘဝရဏပြုတဲ့အယုအဆူထဲမှာဒုတိယမိတတိယပြီးလို့ဆိုတဲ့အခါကျတော့ဘာဒီဆိုတာလေးကနောက်ကဆက်ပြီးတော့ရှိပါတယ်ကျန်ရင်ကဟောဒုတိယပြီးသံဃာဘာဒီဆိုတဲ့ဒါတော့ပြည့်တော့မရှိပါဘူးပြီးမှလည်းဆိုတော့သာမူရင်းနဲ့မတိုက်သာမူရင်းနဲ့ဒုတိယပြီးဘာဒီသံဃာလို့ဆိုမှ ကြီးဆုံးပုဂ္ဂိုလ်ဆင်အာဟုသောသံဃာတို့ဆိုရတယ်။ဒုတိယမိအာဟုသောသံဃာတတိယမိအာဟုသောသံဃာဘဝရင်းမိအဲငယ်ငယ်ပုဂ္ဂိုလ်တွေပြင်းပုဂ္ဂိုလ်တွေကတော့ဒုတိယမိဖန်တီသံဃာဒုတိယတတိယမိဖန်တီသံဃာဘဝရင်းမိဆိုလိုသံဃာဝန္တီอืมဒုတိယမိသံဃာဘာတိတတိယမိသံဃာဘာတိဆိုဆိုလည်းပဲမှားတယ်လို့တော့မဟုတ်ပါဘူး။သံဃာလို့ပါဠိ ကျမ်းစာအရင်းတွေမှာတော့အဲဒီဒုတိယမိတ္တတိယမိနောက်မှာဘာန်းတယ်ဆိုတဲ့အာဟုသောဆိုဘာန်းတယ်ဆိုတဲ့အာရုံပုဂ္ဂိုလ်လာတယ်ပါဠိအသုံးဆုံးဒီတိညာတွေဒီလိုပဲဒီရှိပါအဲဒါလေးလည်းအထူးသတိပြုကြပါဦးဒီဒီမှာဘာသာပြုတဲ့ပုဂ္ဂိုလ်တွေဝါရီတော်များနေပြီဆိုတော့ဝါရီ20ကျော်30ကျော်၄၀ကျော်တာရှိနေပါတယ်အဲဒီကမှာ ဒီနေ့ဒီချိန်ဒီပြုလာတော့ကြာပါပြီလို့ဆိုဒါမိမိတို့ပြုတဲ့ရုပ်ဆိုတဲ့စာလုံးလေးတွေဘယ်ကျမ်းထဲကရှိတယ်ဆိုရင်ကျမ်းပြန်ပြီးတော့ကြည့်ပေါ့ဒီလိုကျမ်းထဲမှာလို့ရှိပါတယ်ဒီလိုဆိုတော့ဒီဒီဒီဘာသာပါဘာသာပါ နာပါဠိတော်မှာရှိတယ်ဟာဟာနာပါဠိတော်မှာရှိတယ်နာလာဆိုရှင်ချင်းဘုရားဘုရားအဲဒီမှာရှိတယ်ဘာသာရှိဘောနေကိုသိရနေရမှာလည်းကြည့်ပြီးအားကောင်းပါတယ်။ဒါကိုဒီအခုဒီကနေ့တော့ဟောပါဒီစာပြနေနေကိုကောင်းနေပါဆိုတော့နားရ လို့ပေါ်ပြအဲဒီမှာဒီကြရတော့ကိုကြီးပါလိမ့်တော့ဒီမှာဒီလိုကြောင်းကြည့်ပါဒီသင်္ခီးရ င်တင်ပြီးတော့သုံးနေတဲ့ပုဂ္ဂိုလ်ကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဆင်းရဲတယ်ပြပါတယ်။ဒါကဒီနေ့ခါကလာနာပြီးတော့ဒီစီလေးဒုက္ခတင်ပြီးတော့အများအားသုံးတဲ့ပုဂ္ဂိုလ်ကအများပါတယ်။ဒါနည်းပါးပါးလို့ရှိတယ်။ဒီလိုများပါတယ်။အာလောဒီသင်္ခါရကာလကြာကသင်္ခါရမြတ်စွာဘုရားအဲဒီဒီလေးဒုက္ခတင်ပြီး ပုဂ္ဂိုလ်တွေဖြစ်ဖြစ်ဒီကဒီလိုလေဒီကံတင်ထားတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အာမတာဝလို့ဆိုရင်ဒီကုန်းကြီးကဘာမှရင်းနေဘူးဒီလိုကဒီလိုမှတစ်ချိန်ဖြစ်နေတော့လာရောက်တဲ့ပုဂ္ဂိုလ်တွေကဒီစီတွေဒီကံတွေကတော့အဲဒီဒီစီတွေဒီကံတွေကတော့ငန်းနေတယ်နာကြရတော့မိုးတယ်နဲ့မိတယ်ကြတယ်မှာနော်လို့ရှိရင်တော့ ဒီလိုလေးဒီလိုလာဝင်ရင်တော့မလို့တဲ့ငါဟိုမှာထားနေရတာပေါ့သူကအခုတော့သူကသိကြည့်လေးပြရတယ်ငါလည်းဟိုမှာငါထားနေတယ်ငါအာရုံနဲ့ဒီကလာမှာကိုယ်ကနည်းမရှိရဘူးဒီလိုလေးဒီလိုလေးဒီဒီမှာအရေးကြီးတယ်ဒီဘက်ကမှာဒီအရေး ဒီစိပဲဒီတဲ့တွေကအဲ့ဒီတင်ကအကျိုးလို့ပြငါးပါးရှိငါးပါးမို့ငါးပါးနဲ့ညာလို့ပြင်ဆုံးထားလဲပြင်မယ်ဒီပါလို့ပြင်မယ်ဒီတစ်ခါလိုက်ပြင်စာရင်းပါလားအဲ့ဒီအဲ့ဒီပါပါတယ်နာနဲ့ဒီကိုညမနေရောပါတာဒီဟောတာဒီဒီသာရအမှုဥပဒေတွေဒီလို ယောဂရှိရတယ်ကြာလာတယ်ဒါအဲဒီ ဆရာကြီးအဲဒီကအဲဒီထဲမှာဘုရားရှိတဲ့ပုဂ္ဂိုလ်တွေကလည်းကျရတာအင်းကြီးရတာမသိရပါဘူး။ဒီရပါဘူး။ဒီကသာဘုရားကြီးရေးတယ်သူဒီရတယ်။ဒါဒီရယ်စဉ်းစားကြည့်။တက္ကသနဲ့ Kuzingatia mambo kuzingatia kwa sababu na na miara gari kuna kuzingatia ndio hivi. Bila တရားနဲ့ဟာတကယ်ကြီးကောင်းမှုဆိုရင်တရားနဲ့များတဲ့အားများတဲ့သင်္ကအဓိကမတင်ကောင်းမှုအသေးတွေရောက်တော့ဒီချင်းကဒီထက်နေကောင်းလို့ကျင်ရတာဟုတ်ဒီကနေကောင်းမှုဆိုတဲ့အသေးတွေရောက်တော့အဲဒီတော့ဘုရားလည်း အဲဒီသတ္တခါနဲ့များတဲ့ဥစ္စာမလုပ်ကောင်းဘူးဆိုတဲ့အဓိပ္ပာယ်မပါပါဘူးဒီလိုမပါပါဘူးဥစ္စာဒါနဲ့ခိုင်းပါဘူးအဲဒီစာစာလေးကြီးရေးတာလို့ဆိုမေးတယ်မပါဘူးဒီပါဠိပြေတာရဲ့အဲဒီခါနေဟိုမှာဒီသင်ခင်းတဲ့ခါကာလကျခြေတုံးကတော့ဘုရားထေသင်္ကန်းနေရပြီးတော့ဒီထင်ခင်းလိုက်တဲ့ပုဂ္ဂိုလ်ပြီးတော့အဲ့ဒီပုဂ္ဂိုလ်က ချုပ်ဆဆိုးပြီးတော့ခင်းရတာကိုနေချင်းပြီးတော့လုပ်ရတာအဲ့ဒါအကုန်လုံးဝိုင်းဝန်းပြီးတော့လုပ်ကြရပါတယ်အဲ့ဒါတော့ခြေတုံးကတော့အဲ့ဒီဆက်တကားတော့ဆိုရင်တော်တော်လုပ်ရမှာပါငါးကားတော့ဆိုရင်တော့အတော်ဆုံးပြီးမှာပါပဲငါးကားတော့ဆိုရင်သို့တော်လည်းပဲအဝတ်ချေလိုက်ပြီးတော့ဝတ်ချေကငါးခုတည်းနဲ့ဆက်လို့မဖြစ်လို့ရှိရင်တော့ခုနှစ်ခု ကိုခုဆက်တဲ့ခုသူကဟိုအခန်းကလည်းစုံမပေါင်းစုံမပေါင်းငါးလာရှိတယ်ဆို6ရေစုံမပေါင်းခွန်လာရှိရရှင်းမပေါင်းအဲဒီတော့ငါးတို့ခွန်တို့ကိုတို့ဆက်တဲ့ဒီခန်းအဲဒါချက်ချင်းပြီးအောင်ချိုးရမယ်ဆိုတော့ငါးခန်းကတော့အလွယ်ဆုံးပါပဲဆက်တဲ့ခန်းကြည့်အောင်လား ချိုးရင်မပြီးနဲ့ဆိုပြီးတော့ပါတယ်ဆိုပြီးလို့နဲ့ဒီပါလဲရှင်းတော့အဲ့လိုဒီတစ်ခါတည်းအောင်သူကပေါ်ပြတာကပါပါတယ်ညဒီနဲ့များလို့ရှိရင်တော့မအဆက်လို့ရတော့မဟုတ်ပုဂ္ဂိုလ်မပေါ်ပါဘူးကဒီလိုတော့မဟုတ်ဘူးလို့ပြောတဲ့ယူဆပါနောက်ဒီတစ်ခါနဲ့မောလနာဒီမပြင်းအောင်ဆိုလို့ရှိရင်အဓိဋ္ဌာန်တင်ပြီးတော့မသုံးအောင်ဆိုတဲ့အဲ့ဒီအဆုံးဖြတ်ရောက်လာမှာဒီကုက္ကလာမှာ သင်္ကန်းတွေကလည်းပေါ်များတယ်သင်္ကန်းတွေပြုစုတဲ့လုပ်ငန်းတွေကလည်းအမှန်တန်တွင်ကျဲနေစစ်တွေပါတယ်ဆရာကအမှန်တွင်ကျဲနေတာသင်္ကန်းတွေကခန်းနေအများကြီးကိုကခန်းတရားကျိုးတွေခန်းနေလည်းလောက်တာမာတော့ခန်းနေများတာဘာမှတော့အကျိုးတော့မရှိတော့ပါဘူးခန်းနေများလို့ ကိုကြီးတွေကောင်းတယ်ထင်ပြီးတော့လုပ်နေတာမှန်တော့ဘာမှကြိုးဝဲမြောက်ခန့်နေရရှုပ်နေတာလို့အဲငါကတော့လည်းကြော်လာပါဘူး။ဒါပေမဲ့လို့အဲဒီခါနေများတာတွေဒိဋ္ဌာမတင်ပါဘူးလို့ပြောလို့တော့မရှိဘူး။ပြောလို့မရှိဘူး။ဒီကိစ္စနဲ့မခင်းကောင်းဘူးလို့ဆိုရပြရတယ်။မပြည့်ရပါဘူးအဲဒီအဲဒီဘုရင်စာအုပ်ထဲမှာရေးထားတာကတော့သူ့အနေနဲ့ကတော့တော်တော်များများဖြစ်ပြီးတော့ ရေးထားပါတယ်ဒီဩဘာဒဆိုရင်မှတ်နေသိရသိနေဒီမှတ်နေနော်ဒီမှတ်နေအဲ့ဒါကြောက်တယ်သူကမောလည်းကအိုးပါတယ်ဓမ္မကြီးကအိုးပါတယ်မဟုတ်ဘူးဆိုတော့ဒီကဆိုတော့ဒီကဒီကဒီကဒီကဟုတ်လားဆိုတော့အဲဒီဝိသုဒ္ဓဒုရဝစီတာဒီလိုမျိုးသိရရအောင်နော်တော်တော်လေးတော့ ဥမာသာသောဝိဟာရရှိပါတယ်အဲဒီလည်းဘုရားရှင်မှာမာရီကြီးဆောင်းပါတယ်ပြောပြီးတော့သင်သွားတဲ့အခါသူသိသိလေးတွေအားတော့ပြီးတော့ဘာလဲရရှာကြည့်မန်သူကဒေါ်လာပဲကောင်းပါအထုဒီရောဓဓမ္မပါဘုရားဘုရားနည်းနည်းပြောတယ်နည်းလာတော့ပြီဟာဘောကူဒီရောဓဓမ္မပါကဒီကနေ့တိုင်းဘုရားတော်ကိုကြားရတယ်တော့ဒီမတင်ဒီပါဠိတော်ပါတယ်လာပြီးတော့ အဲ့ဒါစာလေးကိုတော်တော်ဝါတာပါအင်းအရင်တိုင်းတော့စိတ်စိတ်စိတ်စိတ်ကြတော့ကောင်းတဲ့ပုဂ္ဂိုလ်ကတော့စာရေးရတဲ့ဒီလိုတော့ကောင်းတာသူစိတ်ကနာနဲ့စိတ်နဲ့လည်းအရင်ထုတ်ပြပါဦးဒီသုခရရဲ့ဒီလိုလာမြင်ကြရရအမြင်ကိုသိတယ်။အဲ့ဒီတော့ဘယ်ရင်ကတော့သူပြောချင်တာကဒီဒီကတိချင်းနဲ့ဆိုတာ စ္စည်းဝိရိဒိဋ္ဌံတင်ပြီးတော့ဆုံးလောင်နေတဲ့ပုဂ္ဂိုလ်တွေအတွက်မြတ်စွာဘုရားဖွင့်ပြီးတော့ပြီးတော့သစ္စည်းဝိရိဒိဋ္ဌံတင်ထားဝယ်လည်းယူပြီးပါတယ်အဲ့ဒါလေးတွေကဉာဏ်ဉာဏ်ပြီးမလို့ပါကိုယ်တော်ကြီးအကုန်လုံးအခုသစ္စည်းဝိရိဒိဋ္ဌံတင်ကိုဒီနေ့ဒီနေ့ကလက်စပြီးတော့သစ္စည်းဝိရိဒိဋ္ဌံတင်ကိုမတင်တဲ့ပုဂ္ဂိုလ်ရှင်နဲ့ညီဆက်တဲ့ပုဂ္ဂိုလ်ရှင်ကြားတယ်တော့ဟောမှာအန္တဝါဒကဒိဋ္ဌာမိ ဥစ္စသင်္ဃာဒိဋ္ဌာမင်္ဂာဒိဋ္ဌာအဲဒီဒီစိတ်လေးဒီနန်းသုံးခုကိုအဋ္ဌာတင်ဖို့အောင်းကြီးကဒီကယ်၍ဒီကသောလာတော်လည်းပြင်လာတယ်ငါတွေသစ္ဆုတ်ကဟိုရချပြီးတော့ပေါ့ဒီကယ်သောလာသစ္ဆုတ်ကမျိုးဆိုပြီးတော့ရချပြီးတော့ဒီသင်္ဃာကို အာနာတိဒိဋ္ဌာနိဥပဒနာဒိဋ္ဌာနိသံသာဝတ္တဒိဋ္ဌာနိဆိုပြီးဉာဏ်ကြီးတော့ဆောက်ပြီးနေရာဆောက်ပြီးနေရာဆောက်ပြီးထားရနောက်ဘုရားညီကြီးတို့နဲ့လည်းပြည့်ညာရောက်ပါလေဒီလိုလည်းကုသိုလ်ပွားလာပါပဲဒီအနည်းနဲ့တောင်းလည်းသိမလေးပါဘူးဒီနည်းသူရဲ့နေ့စဉ်ငါသိရဲ့နေရပါနေရပါနေရပါ ဒီရက်ကလည်းပဲမနဲ့အာရုံတက်ချိန်မှာဒီသင်္ကန်းနဲ့ကိုယ်နဲ့အတူညီဖို့ဒါပါပဲအာရုံတက်တဲ့ချိန်မှာဆိုရင်တရားထိုင်နေတဲ့ပုဂ္ဂိုလ်ဆိုရင်လည်းဒီသင်္ကန်းသုံးတယ်လို့ဒီသင်္ကန်းသုံးတယ်လို့ပါသွားမယ်ခါဝင်တဲ့သင်္ကန်းကိုယ်ရဲ့ယုံကြည်သင်္ကန်းမြတ်သင်္ကန်းအပူအယူသွားမယ်နည်းဟိုကြတော့အသုံးကြိုင်နဲ့ဒိနာသာဖြတ်တာပေါ့ဒီဒီဒီဒီပါမှာခါရ အဲပြင်မဲ့သွားလို့ရှိရင်လည်းဒီအာတက်တဲ့ချိန်နဲ့တိုက်တိုက်နေလို့ရှိရင်ပါသွားမှာလို့အဲကုတီတို့ဘာလဲသွားလဲပါသွားမှာလို့အဲဒီဒီချိန်တွေနော်အာတက်တဲ့ချိန်အာတက်တဲ့ချိန်တော့ဒီလိုရှိပါနေ့ဒီဒီနေ့လုံးမှာမယဉ်ကျေးတော့ညဦးလည်းယဉ်ကျေးတော့တောင်းလည်းယဉ်ကျေးတော့မနေ့ကလည်း မြင်းလေးအောင်တဲ့ခြင်းမြင်းကြီးအောင်တဲ့ခြင်းအောင်တဲ့ခြင်းကကိုယ်ကတော့သွားကြောင်းခေါက်တဲ့ခြင်းကအောင်တဲ့ခြင်းတော့မလောက်ပါရဲ့ဒီမှာအဲ့ဒီလိုအဲမြေကားနေလို့ရှင်တဲ့ပုံမှာမြေရောင်လေးရောင်မီလေးတွေတွေ့ရတယ်။အင်းရောင်မီလေးအဲဒီရှင်းငယ်ရှင်းငယ်လေးနေတဲ့ရောင်လေးမြေရောင် ချိန်ချိန်မှာဇင်းနဲ့ညီတဲ့ရောင်လေးတွေဆိုရင်အဲ့ဒီချိန်ကအာရုံသက်သက်ရှိတယ်။အခုမုန်းမြင်ရတဲ့အခါကျရင်အဲ့ဒါလေးရောင်လေးတွေပြရပါတယ်။အဲဒီကအများနဲ့ရေးဆိုင်ပါတယ်။ဒီမှာဝင်ရှိနေတဲ့အတွင်းမုန်းမြင်ရတဲ့အခါကျရင်ရောင်လေးတွေအဲ့ဒီအညီတွေနဲ့တွေ့ရပါတယ်။အဲဒီတော့9နာရီ9နာရီလောက်ပြီးတော့အောင်တက်ပုံမရဘူး 9နာရီ15မိနစ်မိနစ်20အဲ့တော့ဒီမှာတက်ဟန်ဒူပါလဲစကားကြောင်းကတော့နည်းဆိုးတော့ခေါ်တာကြီးသွားတဲ့ပုဂ္ဂိုလ်ကြီးရတယ်ဆိုတော့ဒီလိုအားဆိုတော့နည်းတော့ပြန်အဲ့ဒီတော့9နာရီ9နာရီကျော်လို့ရှိရင်ဒီအတွင်းမှာဒီစီဝိချင်းကကိုယ်နဲ့တူတူကြည့်ရမယ်အနည်းပါတယ်ခါနဲ့ဆိုရင်လည်းကိုယ်နဲ့တူတူပေါ့ကိုယ်ခါနဲ့လည်းနည်းနည်းဝေးနေကြတာရှိတော့ဒါမှလည်း မိဘထားတာကောင်းပါလားဘုရားဓမ္မပြင်းတော့ပါလို့ဆက်တိုင်းလည်းပါသွားတယ်ဒီလိုပဲပြန်ပါတယ်ဟိုတခြားနေရာတော့ဆရာဝတ်တဲ့သူပါလို့အလူသွားတဲ့ခါလဲပါလာရမယ်အောင်အောင်တဲ့တဲ့ဆိုကြဒီမှာလည်းပါတော့မသိရဘူးပြည်စီလေးတွေကဆိုတော့မသိရဘူးအဲ့ဒါပါပဲအဲ့ဒါလည်းပဲဒီနေ့ညဒီနေ့ညမနေ့ဒီနေ့လက်ဖြစ်မနေ့အောင်တဲ့ခင်အတွင်းတစ်ချိန် သဇခါမနဲ့ခြင်းနဲ့နဲ့အောင်သိခြင်းဒီတစ်ချိန်ဒီဒီတော့ပဲရှိပါလေဒီသိမြင်ရအောင်အဲဒီခြင်းနဲ့ကြတော့ညနေခင်းဒီချိန်ခင်းပြီးတော့မှာပဲအဲဒီကနောက်တော့ဒီလိုလေးကလည်းဘယ်ထားတာလေးတော့ရှိပါဦးဒီလိုကလည်းအဲ့ဒါဆိုင်ပါတော့ဒီလိုဘာမှမဟုတ်ဘူးတစ်ချိန် အခုမကုန်သေးဘူးကွအချိန်ကကြားတယ်နှုတ်လို့ရှိရင်လည်းနှုတ်ကြည့်တယ်ပေါ့နှုတ်လို့ရှိရင်တော့အဲဒီတော့နှုတ်ကြည့်ပြပါတယ်အရေးကြီးလို့ရှိရင်လည်းနှုတ်ရတာဖြစ်ရတယ်အဲဒီကနှုတ်ရရင်ဒီလိုပါဒီမဒီရာရှိတဲ့ရှင်နှုတ်ကိုရရရှိရလို့လည်းဒီလိုပါတဲ့သိတယ်ဘောလာတော့ပြောအဲဒီတော့အကျင့်မှာတော့ပြည့်စုံတဲ့ကျင့်တင်တဲ့သင်္ကန်းတွေ ဘယ်မှာနေနေပါတောင်းလို့ပြောအောင်ဆညာခတ်ကိုဆညာခတ်ကိုညာကိုရပါတယ်အဲဒီလိုကျိုးတွေရတယ်မှာတော့ကတိခွင့်ပြုတာအပြီးသိသိဝိရိယနဲ့ဒီတော့သုံးဆောင်တဲ့ပုဂ္ဂိုလ်တွေအတွက်ကျေးဇူးများတယ်ဘုရားတစ်ခါကဘုရားအနေနဲ့ကတော့သိသိဝိရိယလေးနဲ့တင်ပြီးသုံးဆောင်မှုရတယ်ခွင့်ပြုထားတာနောက်တော့မှအဲဒီကဇောလာတော်ကလေးနဲ့တင်ပြီးတော့ ရသောဆောင်းတယ်ရှိရအဲဒီအခုကျန်ရစားပြီးတိစီလေးပြန်မယ်နားလည်ကြလို့ရှိရင်နားလည်တယ်လည်းမေးပြီးတော့ဟုတ်လားစားပြီးဘူးဘူးရှိတဲ့ပုဂ္ဂိုလ်ကနားလည်အောင်လားအဲဒီဒီကမတင်ရသေးလို့ရှိရင်အဲဒီတမန်ဧကတိသတ်တယ်ကအဲဒီသာဘာဒိဋ္ဌိနေနာလည်းအဲဒီဒိဋ္ဌိနေနဲ့ဆောချဖြစ် ခြားပြစ်ပြီးတော့သရဝါဒကဒိဋ္ဌာအမသရဝါဒကဒိဋ္ဌာမျိုးဒီမှာဥပဒေကဒိဋ္ဌာမျိုးအမသံဃာတဲ့ဒိဋ္ဌာမျိုးလို့ဆိုပြီးတော့ဆောက်တည်ပြီးတော့အဲ့ဒါဒီလိုတွေတော့ဆောက်တည်နောက်တစ်ခုကတော့မျက်ချင်မှာကြည့်ရင်ဒီမှာသံဃာတွေအတွက်တိုင်းကပစ္စည်းတွေဝေဖို့ရှိပါတယ် စရင်ကတော့သင်္ကန်းက60ကျော်90လောက်ရှိတာမသိပါဘူးဘယ်လောက်ရှိတာလဲစ60ကျော်ရှိတယ်အခုတနေ့ကတခါကဒကမာကြီးတယောက်ဆုံးတာကြောင်းပြီးပြီးတော့အာအများကြီးအဲ့ဒါလည်း50ကျော်လောက်50လောက်ရှိတယ်50လောက်ရှိတယ်ဟုတ်60ကျော်လောက်ပဲဆုံးတော့ သင်္ကန်းနဲ့ဟုတ်တယ်နာရီကသင်္ကန်းနဲ့ဆိုတော့သူကသင်္ကန်းတွေကသင်္ကန်းဝါဆိုတဲ့သင်္ကန်းတွေဝါဆိုတဲ့သင်္ကန်းတွေလည်းဆိုင်တယ်သင်္ကန်းဝါဆိုတဲ့သင်္ကန်းတွေအချိန်မခင်းနေလည်းဒီသင်္ကန်းကဒီတလအတွင်းကတော့ ဒီမကျန်တယ်လို့ကဘာဆိုလဲကဝါကျတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ဓမ္မဝါကျတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ဓမ္မဝါကျတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ဒါကဒီဖြစ်သကုံးလားရှိရတဲ့ဝါဒီကစိတ်ဖြစ်နေတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ကစိတ်ဖြစ်နေတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်ဘုန်းကဟိုဘက်ရောက်သွားပြီဆိုတော့ဒါကလည်းဇာန်နဲ့ဒီနေ့ဆိုတော့ဒီစိတ်ဓာတ်နာရောက်လာတဲ့အဲအရာမျိုးကိုဆိုင်တာဟောကြတယ်အဲဒီတော့အခုအဲဒီသင်္ကန်းတွေကိုတိုင်းကဖြစ်နေ ဝေလိုက်လို့ရှိရင်တကားတစုံကြီးဝေတော်မှပိုးနေဘူးပြီးတော့ဒီစုပ်ပုဂ္ဂိုလ်တွေတော့လည်းတာရှင်နေမဲ့ပုဂ္ဂိုလ်တွေတော့သင်္ကန်းကဝေဥမကောင်းလို့သူတို့ဝေဥမကောင်း အဲဒီပေါ်ဒီမဲ့ပုဂ္ဂိုလ်ဒီဘာဝမဆိုးဘူးဒုံလဘပုဂ္ဂိုလ်တွေတော့သူကကြာရှိနေတာလည်းမဟုတ်တော့သုံးကြအောင်လို့ဒီပထမဆုံးလည်းအဲ့ဒီပုဂ္ဂိုလ်တွေကြောင့်ဝိရမနာလို့အောင်းမေဒါပေမဲ့လို့တစ်ချိန်ခေတ်အတွင်းရောက်လာနေတာစိတ်မခင်းနေတဲ့နေရာ ဒီတလားအတွင်းကတော့ဒီသင်္ဃာရနဲ့ဆိုင်တာပါပဲဟုတ်ကဲ့အဲဒီဖြစ်ရှိတဲ့သင်္ဃာရရဲ့အားလုံးသဘောတူပြီးတော့ဟွာဟွာချုပ်ပြီးတော့ဝါဒနာပြုတဲ့သံဃာရဝင်ဖို့ဝါဒနာမပြုရစေတာမူကြာရှည်နေတဲ့ပုဂ္ဂိုလ်ရှင်လည်းအဲဒီပုဂ္ဂိုလ်တွေကသံဃာရအားလုံးသဘောတူပြီးတော့ဒီမှာ ဒီကနဲ့ဒီသမထနာစရိယဆရာတော်ဒီနဲ့ဒီပုဂ္ဂိုလ်ရဲ့သံဃာနိုင်ငံပစ္စည်းရဲ့အတူမခံပါဘူးနေရာလက်မခံပါဘူးအဲဒီလိုပုဂ္ဂိုလ်ကဒီဒီကရဲ့သမထဆရာ၅ပါးရဲ့စာ6ပါးပေါ့6ပါးကတော့မလိုပါဘူး6ပါးတော့လက်မခံပါဘူး6ပါးကတော့အပြီးပြီးသူစဉ်ကလည်း ၅ပါး၆ပါးပြင်ပြီးတော့လို့ရှိရင်သင်္ကြန်လည်းဖြစ်နေပါတယ်။ဘိုင်ကတိစီရ။ဒါနဲ့ဥစ္စာကဘိုင်ကဖြစ်။အဲဘိုင်ကတိစီချုပ်ဘိုင်ကတိစီရရတယ်ပဲ။အဲဒီဒီကသမဏဆရာတွေနဲ့ဆက်ဆက်ဆိုင်ပါလေ။ညီပါသေးပါဘူး။ညီပါသေးပြီမြန်တယ်ပဲသိမလို့ပါဘူး။သမဏဆရာတွေကဘာသာပါဒီပေါ်များပါတယ်ပြီးတော့အများကြီးဟောသားဆရာတွေကလက်ခံမလို့ပါဘူး။ဒီမှာလက်ခံမလို့ပါဘူး။လူရင်းတွေထည့်တော့ပြေးဦးမယ်။ ဘုရားကငါနဲ့မကြည့်ဘူးထည့်ဘူးလို့တော့စိတ်ကူးတယ်အခုကငါနဲ့ကိုးတော်နေရတယ်ကိုးနေတယ်အဲဒီကိုးနေတယ်ခြားရမှာပဲခြားပြီးတော့ဒီကောင်ကမတိုင်ခင်အတွင်းတန်ခါဒီတစ်ခါကိုရမှာဒီလိုလောက်ပါအဲဒီတန်ခါတွေကိုအဲ့ဒါပန်ကြားပါတယ်အဲဒီတိုင်းအားလုံးဝမ်းမြောက်ဝမ်းသာတဲ့ဘောတူကိုဘောတူလို့ရှိရင်တာရုခေါ်ကြပါ Thank you.